ဒီနေ့2019ခုနှစ်ဇွန်လ၄ရက်နေ့ညနေ9နာရီချိန်မှာ TNC ကမ္မဒန်ဒါန၌ဘုအမြတ်ဆုံးဘုရားယရနာတရားယရနာသံဃာယရနာမြတ်တို့နှင့်နန္ဒကြီးသူတော်ရှင်မစီဆရာတော်ဘုရားကြီးအနန္တကြီးသူတော်ရှင်ပဏိတာရမဆရာတော်ဘုရားကြီးမြတ်ဤဩဝါဒနှင့်အညီ ဟောကြားပို့ချအထုနေကြသောဤဓမ္မရိပ်သာဌာနကြီးမှာတရင်သုံးနေတော်မူကြသောဆရာတော်တန်ဃာတော်များတရားအထုနေကြသောယောဂီသူတော်စင်များအားလုံးဤရိပ်သာနှင့်သက်ဆိုင်သောဘွဲသူဘွဲသားမြင်ရမမြင်သောအာရမီဖြစ်ပေပေါင်းတို့သည်ဘိယံကြောင့်ကြအဘုဒ္ဓောကရိကင်း၍ ကိုယ်စိတ်နှပြကျမ်းမာချမ်းသာလူရဆန္ဒပြည့်စုံကြပါစေမိမိတို့ရည်မှန်းထားတဲ့လောကီစည်းပွားချမ်းသာလောကုတ္တရာစည်းပွားချမ်းသာ၏ပြည့်စုံစွာဖြင့်ခံစားနိုင်ပါစေအပေလေးပါတကားပိတ်နိဗ္ဗာန်တကားဖွင့်နိုင်ကြပါစေမိမိကိုယ်တိုင်သိတယ်လို့မြင်တယ်လို့တခြားတခြားသောပုဂ္ဂိုလ်တွေကိုလည်းသိအောင်မြင်အောင် ဟောပြောပြတတ်တဆင့်သာသနာပြုနိုင်ကြပါစေလို့မေတ္တာဘုဒ္ဓရှေးဥစွာနှုတ်ခွန်းဆက်တာလိုက်ပါတယ်ရှေးဥစွာမေတ္တာတရားမေတ္တာစကားဖြင့်နှုတ်ခွန်းဆက်တာပြီးတဲ့နောက်မှာပฏิပတိပခင်နန္ဒကြီးစုတော်ရှင်မဟာစီဆရာတော်ဘုရားကြီးဒီတက်တော်နှုနေတဲ့ချိန်မှာ ဒုတိယကပ္ပစစ်ပွဲ ဖြစ်တဲ့အချိန်အဲ့ဒီချိန်မှာများသောပုဂ္ဂိုလ်တွေကကိုယ်အတက်ကလေးသေမှကြောက်လို့ဟိုနာဒီနာဘုံရှုွယ်ရှုနဲ့အသက်ကိုတန်ဖိုးထားမြတ်လို့နေကြတဲ့ချိန်မှာအနန္တကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကတော့မိမိရဲ့အသက်ခန္ဓာမငဲ့ညာပဲနဲ့မိမိသိထားတဲ့တရားနီလန်းဤ မြန်မာနှစ်တကောဝကဘာသူကဘာသားတွေသိနိုင်ပါစေမှတ်နိုင်ပါစေကြက်နိုင်ပါစေအတုနိုင်ပါစေဒီကြက်လိုက်နာပြီးတော့ရတဲ့ရတိုက်တဲ့မေဖို့နိဗ္ဗာန်ချမ်းသာမြတ်တွေရနိုင်ခံစားနိုင်ကြပါစေလို့အင်မတန်မှကြီးမားတဲ့အနန္တမေတ္တာစေနာတရားတရားတို့ဖြင့်မိမိအသက်ခန္ဓာ ပမာဏမထားပဲနဲ့အဲအများသောတတ္တဝဝိနည်းရတဲ့အတွက်ဝိပဿနာရှုနည်းကြံကြီးကိုကြိုးစားပန်းစားရည်သားတော်မူတယ်။အဲပထမရည်တဲ့စာကို အမြောက်ဘုံနေမိလို့မိလောင်သွားလို့နောက်တကတစ်ချိန်ထပ်ပြီးတော့ရည်ရသည်တဲ့အမတမကြီးညိုစရာကောင်းပါတယ်ဘုန်းကြီးတို့ နောက်လနောက်သားတပည့်ရီဝိနည်းရဒီအလုံးအတိမှန်မြင်မှန်မဉ္ဇဏ်ဘူဉဏ်နိဗ္ဗာန်ရပါစီဆိုတဲ့အမတမပေါ်ပြလို့မကုန်နိုင်တဲ့ကြီးမားသောအနန္တမေတ္တာဖြင့်ရေးသားခဲ့တဲ့စာဖြစ်ပါတယ်အဲ့ဒီစာကိုဝိပဿနာရှုနည်းကျမ်းဆိုနှစ်အုပ်ရေးခဲ့ပါတယ်မြန်မာလူရေးခဲ့တာကိုအင်္ဂလိပ် ကဘာသူကဘာသားတွေသိအောင်ဆိုပြီးတော့ခုဘုန်းကြီးတို့ဘာသာပြန်နေတဲ့ဆရာကြီးဥလမြင့်ကနေပြီးတော့အဒီဥပဒနာရှုနည်းကျမ်းကြီးကိုအင်္ဂလိပ်ဘာသာနဲ့ပြန်ဆိုပြီးသားအသင့်ဖြစ်နေပါပြီတဲ့ TNC ကမ္မဋ္ဌာန်းဌာနယုံကမ်းမှာမိမိတို့အလိုရှိရင်တဲ့ဝယ်ယူပူဇော်နိုင်ပါတယ်ဆိုတဲ့အကြောင်းကိုလည်းတည်ငောင်းပါလိုက်ပါရစီ အချိန်ကာလပြီးလို့ရှိရင်ဒိဋ္ဌာစကန်းနေဝင်ပြီးတော့ဆရာသမားများနဲ့အနိကအထုကြရမှာဖြစ်ပါလေသို့တော်လည်းတရားတကာအကာခွင့်မသိတဲ့အခါမှာတော့အဲဒီစာအုပ်ဟာမိမိတို့နာမှာကျေးဇူးရှင်ပါသည်ဆရာတော်ဘုရားကြီးလာပြီးတော့ကိုယ်တော်တိုင်တရားဟောပေးနေသလိုတရားပြပေးနေသလို တရားစစ်ဆေးပေးနေလို့ဖြစ်ပါတယ်ဆရာတို့ကြီးကဒီလိုရှုဒီလိုမှတ်ဒီလိုအထုံးလို့အနိကလမ်းညွန်နဲ့ဆရာသမားကြီးတစုမိမိတို့နားမှာရှိနေတယ်လို့အောက်မေ့ပြီးတော့အဲ့ဒီစာအုပ်ကိုလည်းပဲမိမိတို့ဆောင်းထားလို့ရှိရင်အကောင်းဆုံးဖြစ်ပါလိမ့်မယ်လို့အကြံဉာဏ်ပေးရင်းနဲ့မင်းကဟောထားတဲ့တရားစာပိုက်ဆက်လက်ပြီးတော့ ဖတ်ကြားဟောကြားပေးပါမယ်။ကိုယ်ထဲမှာနာကျင်မှုစသောမခံတာတဲ့ဝေဒနာတစ်မျိုးမျိုးသင်ရပေါ်လာရင်ဒုမခံတာမှုကိုယ်သာစူးစမ်း၍နာရဲနာရဲကျင်နေကျင်နေကြိုက်တယ်ကြိုက်တယ်အောင့်နေအောင့်နေမောတယ်မောတယ်မူတယ်မူတယ်စသည်ဖြင့်ကိုနေကြတိုင်း မနှေးမမြန်ပန်း၍ပန်း၍မှတ်လေထိုဝေဒနာသည် မှတ်နေရင်ပျောက်ရည်လွဲသွားတတ်တယ်တိုး၍လဲလာတတ်တယ်မလျှော့ဘဲနဲ့အတင်းမှတ်နေရင်ပျောက်တတ်သည်သာများပါတယ်သို့တော့မမတ်နိုင်လောက်အောင်မခံတာမှုလွန်ကဲလာရင်တော့ထိုဝေဒနာကိုနှလုံးမသွင်းနဲ့တော့ မနေကြဖောင်းမှုပိန်မှုကိုသာအတုဂယုစ၍မပြတ်မှတ်ပါလေအကျိုးသောသူမှာတမာတိအရှင်တက်လျက်အမတ်ကောင်းနေကြမှာအလွန်မကန်တာသောဝေဒနာပေါ်လာတတ်တယ်။ယင်ဝမှာယင်ဝမှာလေလုံးကြီးဆောင်းတဲ့သလိုလဲထင်ရတတ်တယ်။အသားထဲမှာ ဓာချွန်နဲ့ထိုးလိုက်သလိုလဲနားတတ်တယ်တကိုယ်လုံးပူဇက်ပူလောင်နေသလိုလဲထင်ရတတ်တယ်အပြားနဲ့ထိုးဆွနေသလိုမျိုးမျိုးမြက်မြက်လဲဖြစ်တတ်တယ်ဝိုးကောင်ကလေးများအနှံ့ပြတတ်နေသလိုရိုးရိုးရွရွလဲဖြစ်နေတတ်တယ်အလွန်ရာခြင်းကြိုက်ခြင်းချမ်းဤခြင်းမြန်လဲဖြစ်ပေါ်တတ်တယ်ကြောက်တဲ့အတွက်ကြောင့် မမတ်ပဲယန္နာလိုက်ရင် ချက်ချင်းပင်ထိုဝေဒနာပျောက်သွားတတ်တယ်တပံမှတ်၍အရှိန်ကောင်းလာပြန်ရင်ထိုဝေဒနာပေါ်မြဲပင် ပေါ်လာတတ်တယ်ဤလိုဝေဒနာမျိုးကိုတွေ့ရင်မကြောက်ပါနဲ့မကြောက်ပါနဲ့ယောဂလည်းမဟုတ်ပါဘူးကြီးကျယ်တဲ့ဝေဒနာလည်းမဟုတ်ပါဘူးကိုယ်ထဲမှာရှိကပင်ဖြစ်လျက်ရှိနေသော တာမန်ဝေဒနာမြတ်တာပါပဲမမတ်ပဲနေစဉ်မှာ သူ့တဲ့ထင်ရှားသောအာယုန်တွေရှိနေတဲ့အတွက်သူကမထင်ပေါ်နိုင်ပဲမြုပ်ွယ်နေပြီတာဖြစ်တယ်အမတ်ကောင်းစဉ်မှာတမာတိတည်ကြည်မှုကြောင့်မြုပ်ွယ်နေခဲ့သော ထိုဝေဒနာသည် ထိုတရားသဘောအတိုင်းထင်ရှားပေါ်လာတတ်တယ်ထိုဝေဒနာကိုသာစူးစိုက်၍လွန်မြောက်အောင်မှတ်ပါလေ မှတ်တဲ့အတွက်တစုံတရာဘာမှနစ်နာခြင်းမဖြစ်နိုင်ပါမမပဲယန္နာယန္နာနေရင်တော့နောက်ခါမှလည်းမှတ်တိုင်းမှတ်တိုင်းထိုများလောက်တမာတိကောင်းလာရင်ထိုဝေဒနာမျိုးတွေနဲ့တွေ့၍တွေ့ရတာနေတတ်တယ်မလျှော်သောဇွဲလုံးလာဖြင့်အတင်းမှတ်နေရင်ကမကြာမီတွင်မှယူပြစ်လိုက်သလိုပင် ထိုဝေဒနာပြောက်ကင်းသွားသည်ကို တွေ့ရပါလိမ့်မယ်ထိုကမ္မစ၍ထိုဝေဒနာမျိုးတပံမဖြစ်ပေါ်ပဲငြိမ်းစေသွားတတ်ပါလေတဲ့ကိုကိုရင်လို့ရင်ရင်ကျင်တယ်လို့မှတ်ရင်စဲမှာရင်နေရင်နေလို့မှတ်အကျုံမှာမှတ်နေကြအတိုင်းမှတ်နေစဉ်မှာအလိုလိုရင်နေတတ်တယ်မကြောက်နဲ့ ရင်းအောင်လဲစိတ်ကိုအာမပေးနဲ့မှတ်ရင်ပြောက်သွားမှာပဲလို့ယုံကြည်စိတ်ကြပြီးလင်ထိုရဲမှုကိုအတုစုဆက်၍ရိမ့်နေရိမ့်နေလို့မနေမမြန်မမှန်ပန်း၍ပန်း၍မှန်အလွန်ရိမ့်လာရင်ကတိုင်နံရန်စသည်ကိုမိ၍ဖြစ်စေအိပ်၍ဖြစ်စေမှတ်လေမကြမီပင်ထိုရဲမှုသည် အရှင်းပြောက်သွားပါလိမ့်မယ်တုံမှုဖြစ်လာရင်လဲဤတူပဲမှတ်ပါလိအမတ်ကောင်းနေစဉ်မှာဖြင်းကနေဖြင်းကနေကျက်သိမ်းထတတ်တယ်ကြောတွေကဖြစ်ဖြစ် တကူလုံးကဖြစ်ဖြစ်စိတ်ကနေစိတ်ကနေအေးမှုလေးဖြစ်တတ်တယ်မကြောက်နဲ့တရားသဘောအတိုင်းပီတိဖြစ်ပေါ်လာခြင်းပင်ဒီတစုံတရား အတန်ကလေးများကိုကြားရသောကြောင့်လဲဖြတ်ကနေလန့်တတ်တယ်မကြောက်နဲ့တမာတိအရှိန်ကောင်းလာတဲ့အတွက်ဖတ်တဒံပြင်းပြဘုံကိုတင်ရှားသိလာခြင်းပင်ဒီလက်ချေကိုရင်ငါတို့ကို ပြုပြင်လိုတိုင်းပြင်လိုတဲ့စိတ်ကိုမှန်ပြင်တဲ့ကိုမူရာဟူသမျှကိုလည်းခေါ်နေကြတိုင်း ပန်း၍ပန်း၍မှတ်လီမမြန်စေနဲ့ဖြည်းဖြည်းဖြင့်ဤတောက်ခြင်းရင်တောက်ခြင်းတယ်လို့မှတ်ထယံကြံရင်ထခြင်းတယ်လို့မှတ်ထယံပြုပြင်သောခြေလက် ကိုအမူအရာများကိုခေါ်နေကြတိုင်းမှတ်တရွေခြင်းတရွေခြင်းပော့ပော့ပြီးတွတ်တဲ့လာတော့ကိုကိုစုဆိုင်ပြီးတော့ထရဲထရဲလို့ မှတ်လျက်ဖြည်းဖြည်းထပါစန့်စက်ရမိသောခါ၌ရက်တယ်ရက်တယ်လို့မှတ်လှမ်းကြည့်ရင်ကြည့်တယ်မြင်တယ်လို့မှတ်တွားလိုလင်းတွားကျင်တယ်လို့မှတ်တွားစေမှာခြေလန်းတိုင်းခြေလန်းတိုင်းလှမ်းတယ်လှမ်းတယ်လို့ဖြစ်စီညာလန်းတယ်ဘယ်လန်းတယ်လို့ဖြစ်စီမှတ် ခြေကြွသည်မှစ၍ခြားသည့်တိုင်အောင်ခြေလန်းရမှတိလျက်ရှိပါစီဖြည်းဖြည်းသွားတဲ့အခါဈဉ္ညံသွားတဲ့အခါများ၌ခြေတလန်းတလန်းမှကြွတယ်လန်းတယ်လို့ဖြစ်စီကြွတယ်ခြားတယ်လို့ဖြစ်စီလန်းတယ်ခြားတယ်လို့ဖြစ်စီနှစ်ချက်နှစ်ချက်စီမှတ်သွားပါ ထိုနှစ်ချက်မှတ်ကိုနိုင်နေသောအခါ၌ တလန်းတလန်းမှာကြွရဲလန်းနေချတယ်လို့သုံးချက်သုံးချက်စီမှတ်ပါလေရေအိုးစသည်ကိုကြည့်ရင်ကြည့်တယ်မြင်တယ်လို့မှတ်ရရင်ရက်တယ်လို့မှတ်ရေခွက်စီတို့လက်လန်းရင်လန်းတယ်လန်းတယ်လို့မှတ်ခွက်နဲ့ထိရင်ထိတယ်လို့မှတ်ကံရင်ကံတယ်လို့မှတ်ရေကံရင်ကတ်တယ်လို့မှတ် ယူလာစေခဏမှယူရဲယူရဲလို့မှန်နှုတ်ခမ်း၌ထိရင်ထိတယ်လို့မှတ်အေးရင်အေးတယ်လို့မှတ်တောက်စေခဏမှတောက်တယ်မြူတယ်တောက်တယ်မြူတယ်လို့မှတ်လေချောင်းထဲမှာဝမ်းထဲမှာအေးအေးသွားသည်ကိုအေးတယ်အေးတယ်လို့မှတ်ရေကွက်ကိုပြန်ထားစေမှာထားတယ်ထားတယ်လို့မှတ် ရေခွက်ကိုပြန်ထားစေမှာထားတယ်ထားတယ်လို့မှတ်လက်ကိုအောက်သို့ချရင်ချတယ်ချတယ်လို့မှတ်ကိုယ်၌ထိရင်ထိတယ်လို့မှတ်ပြန်၍လှဲ့လို့ရင်လှဲ့ခြင်းတယ်လို့မှတ်လှဲ့ရင်လှဲ့တယ်လို့မှတ်သွားပြန်ရင်မှတ်မြဲပင်မှတ်ရည်သွားလိရက်လို့လင်ရက်ခြင်းတယ်လို့မှတ်ရက်စဲမှရက်တယ်ရက်တယ်လို့မှတ် အတန်းကြာကြာရက်နေရင်ပေါင်းနေပိန်နေရက်တယ်အဲ့လိုမှတ်ထိုင်ရကြရင်ထိုင်ခြင်းနဲ့လို့မှတ်ထိုင်မဲ့နေရာသို့သွားရင်မှတ်မြဲပင်မှတ်လီရောက်ရင်ရောက်တယ်လို့မှတ်လဲ့ရင်လဲ့တယ်လဲ့တယ်လို့မှတ်ထိုင်မဲ့လို့ကြံရင်ထိုင်ခြင်းနဲ့လို့မှတ်ထိုင်သေးမှာ တရွေ့ရွေ့လေးလေးပြီးကြသွားတော့ကိုကိုစူးဆိုင်ပြီးတော့ဒိုင်းနေဒိုင်းနေလို့မှတ်လီပြည့်ပြည့်ဒိုင်းမှာဒိုင်းကဇတ်မှာခြေလက်ပြုပြင်မှုများရှိမယ်၎င်းတို့ကိုခေါ်နေကြတိုင်းမှအတုမတ်ရမရှိရင်ပေါင်းနေပိန်နေလို့မှတ်နေကြကူသာမပြတ်မှတ်ပါလေလေအိတ်လိုလင်း လဲကျင်တယ်လို့ဖြစ်စေအိတ်ကျင်တယ်လို့ဖြစ်စေမှန်လဲရန်ပြုပြင်သောလက်ခြေကိုမူရာတို့ကိုကြွားတယ်ဆန့်တယ်ထောက်တယ်စသဖြင့်မှန်လဲအိတ်လိုက်တဲ့ခါမှာတရွေ့၍လဲကြသွားသောကိုယ်ကိုစုစပ်၍လဲတယ်လဲတယ်လို့ဖြစ်စေအိတ်တယ်အိတ်တယ်လို့ဖြစ်စေမှန် ကောင်းအောင်အိယာတို့နဲ့ထိမှုကိုထိတယ်ထိတယ်လို့မှန်လဲကာဇမှလက်ခြေကိုရွေရှားပြုပြင်မှုများကိုလည်းမှတ်လျက်ဖြည်းဖြည်းပြုပြင်ပါမှတ်ရာဓုမရှိသောခါ၌ဖောင်းမှုပိန်မှုကိုသာစုစပ်၍ဖောင်းနေပိန်နေလို့မပြတ်မှတ်လီဤသို့မှတ်နေစဉ်မှာညောင်းမှုပူမှုနာကျင်မှု ရာမှုစသောဝေဒနာထူးမြတ်ဖြစ်ပေါ်လာရင်ထိုဝေဒနာတို့ကိုစုစပ်၍ထိုင်စဉ်ကဤအတိုင်းပဲမှတ်လေတတွေးမျိုးမှုထွေးမှုစိတ်ကူးကြံစီမှုစဉ်းစားမှုတို့ကိုလည်းဤတူပင်မှတ်လေဘေညာတစောင်းပြောင်းလိုသောအခါလက်ချေကွေးဆန့်လိုသောအခါစသည်၌လည်းဖြစ်ပေါ်လာသော ထိုထိုစိတ်အကြံတို့ကိုမှန် မှတ်၍ပြုပြင်မှုများကိုလည်းမလစ်လက်ရအောင်မှတ်လေမတ်ရာဓုမရှိသောအခါများ၌ပေါင်းနေပိနေလို့မှတ်နေကြကိုသာမပြတ်မှတ်ရမယ်အိတ်ကျင်လာရင်အိတ်ကျင်တယ်အိတ်ကျင်တယ်လို့မှတ်မိလာရင်မိတယ်မိတယ်လို့မှတ်ဘာဝနာရင့်တန်သောအခါ၌ဤသို့မှတ်လိုက်ရင်အိတ်ကျင်မှုကင်းလျက် တပံကြည်လင်လာတတ်တယ်ဒုက္ခကြည်တယ်ကြည်တယ်လို့မှတ်ပြီးလင်ပေါင်းနေပိန်နေလို့မှတ်နေကြကိုသာပြန်၍မှတ်လေအိတ်ကျင်စိတ်မပြေတော်လဲအမတ်ကိုလွတ်၍မအိပ်ရမအိပ်တော်ပဲတမတ်တဲ့မှတ်နေမယ်လို့အောက်မေလျက်ဘောင်းမှုပိန်မှုစသောမှတ်နေကြကိုမပြတ်မှတ်လျက်သာနေရမယ် ကိုပင်ပန်းလင်ဤသို့မှတ်နေစေမှာပင်တပြေးပြေးမေးလျက်အိပ်ပျော်သွားလိမ့်မယ်အိပ်ပျော်ဟူသည်မှာဘဝင်စိတ်တက်တက်မြတ်ကြာမြင့်စွာဖြစ်နေခြင်းပင်ဒီဘဝင်စိတ်ဟူသည်မှာဘဝ၌အစစွာဖြစ်ပေါ်ခဲ့သောစိတ်နောက်ဆုံးတည်သောသုတိစိတ်တို့နှင့် အလားတူသောစိတ်ပေသည်ထို့ကြောင့်အလွန်သိမ်မွေ့တဲ့ ဘာကိုအာယုံပြုနေသနည်းဟူ၍မသိနိုင်ကြီးနိုးနေစဉ်မှာလဲမြင်မှုနဲ့စိတ်ကူးမှုကြားမှုနဲ့စိတ်ကူးမှုစသည် တို့၏အကြအကြ၌ထိုဘဝင်စိတ်ဖြစ်ပေါ်တတ်သည်တယ်သို့တော်လဲကြာမြင့်စွာမဖြစ်ရသောကြောင့်၎င်းဘဝင်စိတ်ဖြစ်သည်ကိုထင်ရှားမသိရအိပ်ပျော်စေ၌ကကြာမြင့်စွာဖြစ်ရသောကြောင့်ထင်ရှားသိရပေသည် သို့တော်လဲဘာကိုအာယုံပြုသည်ဘယ်လိုဖြစ်နေသည်ဟူ၍ကမတိရကြည်ထို့ကြောင့်အိပ်ပျော်ကိုက်၌မမတ်ရပြီမှတ်ရန်လည်းမစွမ်းနိုင်ပြီနိုးသောကာ၌က၎င်းနိုးသောစိတ်ကိုနိုးတယ်လို့မှတ်အပ်၏သို့တော်လဲအထုဆ၌ရှေးဥစွာနိုးတဲ့စိတ်ကိုမှတ်သိနိုင်ခဲ့၏နိုးစစိတ်ကို မမှတ်နိုင်သေးရင် တရိယသောကာမစ၍ပေါ်ရာပေါ်ရာကို မပြတ်မှတ်လေစဉ်းစားနေရင်စဉ်းစားတယ်လို့မှတ်ပြီးနောက်ဖောင်းမှုပိန်မှုကိုဆက်ပြီးမှတ်ကြားလျက်နိုးလာရင်ကြားတယ်လို့မှတ်ပြီးမှတ်ပြီးနောက်ဖောင်းမှုပိန်မှုကိုဆက်ပြီးမှတ်ဘာမှအထူးမတင်ရှားရင် ဖောင်းနေပိန်နေလို့မှတ်နေကြကိုယ်သာမပြတ်မှတ်လေ စောင်းခြင်းလှဲ့ခြင်း၊ကွေးခြင်း၊ဆန့်ခြင်းပြုပြင်ခြင်းများကိုလည်းခေါ်နေကြအတိုင်းမှတ်လျက်ဖြည်းဖြည်းပြုပြင်ပါဘယ်ချိန်ရှိပြီလဲစသဖြင့်စဉ်းစားရင်စဉ်းစားတယ်လို့မှတ်ထားလိုရင်ထားခြင်းတယ်လို့မှတ်ထားရန်ပြုပြင်မှုများကိုလည်းမလစ်လပ်ရအောင်မှတ်ပါထောင်ကြွလာသောကိုမူရာကိုစုဆိုင်၍ထားတယ်ထားတယ်လို့မှန် ဒိုင်မိရင်ဒိုင်နေဒိုင်နေလို့မှန်ထို့နောက်ဖောင်းနေပိန်နေလို့မှတ်နေကြကိုစားမပြတ်မှတ်လီယနာတိတောကရေချိုးသောကံများ၌ကြည်ခြင်းမြင်ခြင်းလက်လန်းခြင်း၊ကြင်ခြင်း၊ခတ်ခြင်းယူခြင်းလောင်းခြင်း အေကျင်ပုတ္တကျင်စသည်တို့ကို မလစ်လတ်ရအောင်အစဉ်တိုင်းမှတ်လီအဝတ်ကိုပြင်၍ဝတ်မှုအိယာကိုပြင်မှု တကားကိုဖွင့်မှု ပိတ်မှုတစုံတစ်ခုကိုကင်မှုယူမှုစသည်တို့ကိုလည်းမလစ်လတ်ရအောင်မှတ်လီဓမင်းစားသောခါ၌ကြည်ရင်ကြည်တယ်မြင်တယ်လို့မှတ်ဓမင်းလုတ်ပြင်စေမှာလက်ပြုပြင်မှုများကိုပြင်တယ်ပြင်တယ်လို့မှတ် ဓမင်းလို့ကိုယူလာရင်ယူတယ်ယူတယ်လို့မှတ်ခေါင်းငုံရင်ငုံတယ်လို့မှတ်ပါဇက်၌ထိရင်ထိတယ်လို့မှတ်ပါဇက်ဖွင့်ရင်ဖွင့်တယ်လို့မှတ်ခွင့်ရင်ခွင့်တယ်လို့မှတ်ပါဇက်ပြန်ပိတ်ရင်ပိတ်တယ်လို့မှတ်လက်ကိုအောက်သို့ချရင်ချတယ်ချတယ်လို့မှတ်ပကံပြားနဲ့ထိရင်ထိတယ်လို့မှတ်ခေါင်းပြန်မို့ရင်မို့တယ်လို့မှတ်ထို့နောက်မှဝါတိုင်းဝါတိုင်း ဝါတယ်ဝါတယ်လို့မှတ်လျက်စားလေအရတာကိုသိရင်သိတယ်သိတယ်လို့မှတ်ရတာကိုသိရင်သိတယ်သိတယ်လို့မှတ်မျိုးရင်မျိုးတယ်လို့မှတ်လေကြောင်းနဲ့ဥထဲမှာထိလျက်ဆင်းသွားသည်ကိုထိတယ်ထိတယ်လို့မှတ်ဤနည်းဖြင့်သမင်းလှုပ်တိုင်းဟင်းဤတောက်တိုင်း စိစိဆက်ဆက်မှတ်လီအဒုက္ခဇာ၌အစဉ်ကြအောင်မမတ်နိုင်ပဲလစ်လက်သောအရာများစွာပင်ရှိလိမ့်မယ်ပြုပြင်လိုသော စိတ်များကိုလည်းမမတ်နိုင်ပဲမသိနိုင်ပဲရှိတတ်တယ်စိတ်မပြတ်နဲ့စိစိဆက်ဆက်မှတ်မယ်လို့သဘောထား၍ယူယူတည်တည်စူးစူးဆိုင်ဆိုင်မှတ်နေရင် မှတ်နိုင်တာကများ၍များ၍လာလိမ့်မယ်ဉာဏ်ရင်သောခန္ဓာ၌ကဤ၌ပြထားသော အစဉ်တည်းပူ၍ပူမူ၍အလွန်များစွာဖြင့်အလွယ်တကူမှတ်သိနိုင်ပါလိမ့်မယ်အမှတ်တို့ခြင်းတဲ့တညကတရက်ကစသည်ရှိသောအခါ၌အသက်တစ်ကြိမ်တစ်ကြိမ်ရှုဆက်ရာတွင်ပေါင်းနေပိန်နေလို့နှစ်ချက်နှစ်ချက်မြတ်မှတ်ရတာကို လွယ်ကူချောင်ကြီးတယ်ပိန်တာနဲ့ဘောင်းတာတို့ရဲ့အကြမ်းမှာကျင်းနေတတ်တယ်လို့ထင်ရတယ်ဒုက္ခမှာထိုင်နေသောကိုမူရာကိုလည်းတဲ့၍ဘောင်းနေပိန်နေထိုင်နေအဲဘောင်းနေပိန်နေထိုင်နေလို့သုံးချက်သုံးချက်မှတ်လေဘောင်းနဲ့ပိန်နာကိုသိတဲ့ကဲ့သို့ထိုင်နေလို့မှတ်ကြိုက်မှာကိုထိုင်နေတဲ့အတိုင်းသိစေရမယ် အိတ်ဆဲ၌လဲပေါင်းနေပိန်နေအိတ်တယ်လို့သုံးချက်သုံးချက်မှတ်လီ ထိုသုံးချက်မှတ်ကိုလေကျဲနေသည်တယ်လို့ထင်ရပြန်ရင်ပေါင်းနေပိန်နေထိုင်နေထိတယ်လို့တဏှာရာကထင်ရှားထိမှုကိုလည်းထည့်ပြီးလေးချက်လေးချက်မှတ်လီထိုအစဉ်ပြည့်မှတ်ပြီးမကောင်းရင် ထိုင်မှုကိုနှစ်ကြိမ်ထည့်ပြီး ပေါင်းနေထိုင်နေပိန်နေထိုင်နေလို့ဖြစ်စီပေါင်းနေအိတ်တယ်ပိန်နေအိတ်တယ်လို့ဖြစ်စီလေးချက်လေးချက်မှတ်ပါလီပေါင်းနေပိန်နေစသဖြင့်ကိုတွင်းအမူအရာများကိုမယူဆရမှတ်နေစေမှရိုးရိုးမြင်မှုကြားမှုများကိုလည်းမှတ်ရမလိုပြီးဘောင်းမှုပေမှုစသည်ကိုစူးစူးဆိုင်ဆိုင်မှတ်ခြင်းဖြင့်ပင် ထိုမြင်မှုကြားမှုတို့ကိုလည်းမှတ်သိမှုပြည်စည်းတယ်မြင်ယုံမြကြားယုံမြ၌သာတည်တယ်သို့တော်တမင်ကြည့်မိရင်ကကြည့်တယ်မြင်တယ်လို့မှတ်၍ဘောင်းမှုစသောမှတ်နေကြကိုသာဆက်လက်၍မှတ်သွားပါ တမင်မကြည့်တော့လဲမိမယောက်ျားစသော အာယုန်ထုကိုမြင်သောအခါ၌မြင်တယ်မြင်တယ်လို့နှစ်ချက်သုံးချက်မှတ် မှတ်နေကြကိုသာဇက်မှတ်ပါလိတမဲနားထောင်မိရင်နားထောင်နေကြားတယ်လို့မှတ်၍မှတ်နေကြကိုသာဇက်မှတ်ပါစကားတန်တခြင်းတန်ပြင်းထန်သောအတန်ရေခွေးငှက်ကြက်တန်စသည်ကို ထင်ရှားစွာ ကြားရသောအခါ၌ကြားတယ်ကြားတယ်လို့နှစ်ချက်သုံးချက်မှတ်၍မှတ်နေကြကိုသာဆက်မှတ်ပါလိဤအမြင်တူအကြတူတို့ကိုမမှတ်မိရင် မှတ်နေကြဖြစ်သောဘာမှုပေမှုစသည်ကို ထင်ရှားမသိနိုင်ပဲရှိတတ်တယ်။စဉ်းစားလျက်ကိလေသာလည်းဖြစ်တတ်တယ်။ထို့သို့ဖြစ်ခဲ့ရင်စဉ်းစားတယ်လို့မှတ်၍မှတ်၍မှတ်နေကြကိုသာဆက်မှတ်ပါလိ။ကိုမူရာနဲ့ကြံစီမှုတို့ကို မမှတ်မိပဲလွတ်သွားရင်မိတယ်မိတယ်လို့မှတ်၍မှတ်နေကြကိုသာဆက်လျက်မှတ်ပါလိ။ ထွက်သက်ဝင်သက်တိမ်မွေ့၍ဘောင်းမှု ပိမှုမတင်ရရင်ထိုင်မှုအိမ်မှုတို့နှင့်တွေ့တိမှုများကိုမှမှတ်ပါလေဤသို့မှတ်ရ၌တိမှုကိုက၄၅၆နေရာရွှေ့၍ရွှေ့၍မှတ်ပါလေကြာမြင်သောခန္ဓာ၌၎င်းမတိုးဘူးဟုတင်သောခန္ဓာ၌၎င်းပြင်းရမှုဖြစ်တတ်တယ် ၎င်းကို ပြင်းတယ်ပြင်းတယ်လို့မှတ်တတိတမာတိညာဓုများမဖြစ်သေးမိ၌မှတ်နေရတာဘာမှမဓုဘူးလို့ထင်ရတတ်တယ်တို့ကြောင့်ဟုတ်မဟုတ်ပါလိမလားဖြစ်မှဖြစ်ပါတော့မလားလို့ယုံမှားမှုဖြစ်တတ်တယ်အဲ့ဒါကိုယုံမှားတယ်ယုံမှားတယ်လို့မှတ်အမတ်ကောင်းမီတရားသူဖြစ်ပေါ်မီကို မျှော်လင့်တတ်တယ် အဲ့ဒါကိုမျောတယ်တောင်းတတယ်လိုချင်တယ်လို့မှန်ယခင်က မှတ်ခဲ့ဒီကိုပြန်ရဆင်ញင်တတ်တယ်အဲ့ဒါကိုဆင်ញင်တယ်လို့မှန်မှတ်ရတဲ့အာယုံကိုယုတ်လားနံလားစသဖြင့်ဆင်ញင်မိတတ်တယ်အဲ့ဒါကိုဆင်ញင်တယ်လို့မှတ်အမှတ်မကောင်းရင် စိတ်ပြက်တတ်တယ်အဲ့ဒါကို စိတ်ပြက်တယ်စိတ်ပြက်တယ်လို့မှတ်အမှတ်ကောင်းရင်လည်းဝမ်းသာတတ်တယ် အဲ့ဒါကိုဝမ်းသာတယ်ဝမ်းသာတယ်လို့မှန်ဤနည်းဖြင့်စိတ်အမူအရာများကို ပေါ်တိုင်းပေါ်တိုင်းမှတ်ပြီးရင် ဖောင်းမှုပေမှုစသောမှတ်နေကြကိုသာဆက်၍ဆက်၍မှတ်သွားပါမှတ်ရမယ့်အချိန်ကအိယာကနိုးတဲ့စိတ်ကမှစ၍မှတ်နေရင်အလိုလိုအိပ်ပျော်သွားသည့်တိုင်အောင်နေရောညပါမျက်စိတမိတ်ခမ်းမြ မနာမရပဲတမတ်တဲ့မှတ်နေရမည်ချိန်ကြီးသာသည်အတုက္ခဇ၌မိတော့ပဲတမတ်တဲ့မှတ်နေမယ်လို့နှလုံးသွင်းရင်မပြတ်မှတ်ပါလိဉာဏ်ရင့်သောခန္ဓာကအလိုလိုပင်မိကျင်ပဲအမြဲကြည်လင်လျက်ရှိလိမ့်မယ်မဘောကျင်းကြုတ်ကတော့ ကောင်းသည်ဖြစ်စေဆိုးသည် ဖြစ်စေစိတ်ကူးကြံစီတိုင်းစဉ်းစားဆင်ញင်တိုင်းစိတ်အမှုရာကိုမှန်ငယ်သည်ဖြစ်စေကြီးသည်ဖြစ်စေ ပြုပြင်လှုပ်ရှားတိုင်းကိုယ်မူရာကိုမှန်ကိုယ်ရဲ့စိတ်ထဲမှာကောင်းသည်ခန္ဓာသည်ဖြစ်စေဆိုးသည်မခန္ဓာသည်ဖြစ်စေဝေဒနာဟုသမျှကိုဖြစ်ပေါ်လာတိုင်းမှန် ကောင်းကောင်းသည်ဖြစ်စေဆိုသည်ဖြစ်စေစိတ်ထဲ၌ထင်လာသောအာယုဟုသမျှကိုမှန်ဤသို့သောမှတ်ပွယ်ထူးမြတ်မရှိသောခန္ဓာ၌ဘောင်းမှုပေမှုထိုင်မှုစသောမှတ်နေကြကိုသာမပြတ်မှတ်လေတွားစေ၌လည်းကြွားမှုလမ်းမှုချမ်းမှုတို့ကိုသာမပြတ်မှတ်လေဤနည်းဖြင့်အိပ်ပျော် gait ကိုခြံလက်၍နိယောညပါ မပြတ်မစဲတမတ်တဲ့မှတ်နေရင်မကြာမီပင် ဖြစ်ပြတိုင်းသောယုံနာအလုံးစုံကိုပြစ္ဆုတ်ပံကြကြမှတ်သိနိုင်၍ဥဒိယပြဉာဏ်စသောဝိပဿနာဉာဏ်တူများအစဉ်အတိုင်းဖြစ်ပေါ်လာသည်ကိုကိုယ်တိုင်ဒိဋ္ဌတွေ့ရပါလတံဤကဲ့သို့ဆရာတော်ဘုရားကြီးရေးသားခဲ့ပါတယ်တဲ့ အခုပြောသွားတဲ့အတိုင်းဆရာတော်ဘုရားကြီးရေးတာဟောကြားမိန့်ကြားတော်မူတဲ့အတိုင်းနဲ့ယောဂီများအသွေးမတိန်လိုက်နာပြီးတော့အာထုတ်ကြမယ်ရှုမှတ်ကြမယ်ဆိုရင်မိမိတို့လိုချင်တဲ့မေတ္တရားဘုရားနိဗ္ဗာန်တရားတွေတတန်တရားလုံးကမျောလင့်တောင်းတတဲ့မေညာဘုညာနိဗ္ဗာန်ချမ်းသာရမှာအမှန်ဖြစ်တယ်လို့ အဲဘုန်းကြီးတို့အာမခံပါတယ်အလုံးဒီတိုင်းမှတ်နိုင်ကြပါစေလို့ဆုတောင်းပါတယ်ဆန္ဒပြုပါတယ်ဤကဲ့သို့တရားဟောတရားနာကျွန်ုပ်တို့ဤလောကီယုတ်နံခန္ဓာအာယနာဓာတ်တရားတို့သည်၎င်းတလောကလုံးတကဘာလုံးမှာရှိတဲ့တတဝါနန္ဒတို့ဤလောကီယုတ်နံခန္ဓာအာယနာဓာတ်တရားတို့သည်၎င်းပြစ်ခြင်းပြက်ခြင်း ။အိုခြင်းနာခြင်းသိခြင်းနှိပ်စက်တဲ့ဆင်းရဲအစစ်မှန်နေဖြစ်တဲ့အတွက်ကြောင့်ဒုက္ခသစ္စာထိုဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့ဒနာ၃ပါးဒနာ၆ပါးဒနာ၁၈ပါးကသမှုတရားသစ္စာ ထိုတဏှာတို့ဤချုပ်ရာငြိမ်းရာအေးရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာ နိဗ္ဗာန်ရောက်ကြောင်းမကင်ရှိတံယခုပြောပြတဲ့တတိပဒံရှုမှတ်နည်းတွေကမကသစ္စာလို့သစ္စာ၄ပါးတရားသိမြင်မဲ့ဝင်ဘိုးဝင်နိဗ္ဗာန်မြင်ကလေးခြင်းတိုင်တိုင်သိမြင်ကြပါသဖြင့်တန်တိဒုက္ခဝိမု ക്തി အယတာကိုစီကိုငါခံစားနိုင်ကြပါစေကုန်တည်း